မင်းကြီးကမဟာပိဿခန္ဓာပထမမဟာပိဿခန္ဓာကိုဖော်ပြရမှာသာဝတိတစ်ခုကျန်တော့တာဒါလည်းအသေးပဲမပြောရသေးပါဘူးဣဇမတ်သပထမညာနာအဓိကတာဟောတိပရိယာလဘုဒ္ဓရာအတ္တကာရဏကုဋိတနေဟိသာဒီညာဟာ သူပထမဆုံးရရှိတဲ့ဉာဏ်ပါပဲဆိုတော့ကြည်စီမြတ်တာဟုတ်လို့အရိယဉာဏ်ဆိုတဲ့အကြောင်းလောကကိုကျော်လွန်သွားတာဟုတ်လို့လောကုတ္တရာဖြစ်တယ်ဆိုတဲ့အကြောင်းကိလေသာကျူးရတဲ့ကုသိုလ်ရှင်တွေနဲ့လာလာမှ မဆက်ဆံရဆိုတဲ့အကြောင်းကိုအဲ့ဒီဖိုင်လေးကျန်တော့တာလေအဲ့ဒီဖိုင်လေးဒီနေ့ဆက်ပြီးတော့ပြောပြတော့ပါမယ်အဲ့ဒါပြောပြီးတော့ဒုတိယမဟာပြည့်စက်ကလည်းပြရပါမယ်စိတ်နေရာချင်းကကြည်တွား၆ပါးကဖြစ်ခဲ့ရုံနာရှိခွင့်ရှိခွင့်အာယုံကိုရှိမှကြည့်နေလို့ရှိရဲ့ သူသူဆိုင်ဆိုင်နဲ့ဗလိကုလိုတိဋ္ဌာန်လေးနဲ့ရှိရှိနေလို့ရှိရင်သဘောမှကြောင်းကျိုးဆက်သဘောမှကြောင်းကျိုးဆက်ဒီဘောမှအဖြစ်အပျက်ပေါ်နေသဘောမှဖြည့်ရသဘောရှင်းလေးစွာသိလာပါလိမ့်မယ်မန်တိုင်းမသိရမသိရလောက်အောင်ပေါ်နေဖြစ်ပေါ်နေတဲ့နှုတ်ဆက်တဲ့ပယုထနာကိလေသာကို မတွေ့ရပဲနဲ့ရှိပါလိမ့်မယ်ရုပ်ထံကိလေသာတွေသိနေဖို့ပေါ့ဖြစ်ပေါ်တဲ့ရုပ်နာတွေကိုဖြစ်ခဲ့လိုက်ပြီးတော့ရှိတော့ဒုက္ခသစ္စာတွေသိနေတာပဲသိကြသိနေတာသိကြသိခြင်းအားဖြင့်သိကြမသိဘူးဆိုလို့ရှိရင်အဲ့ဒီမသိရတဲ့အာရုံတွေကိုဘာလဲပဲဘာသာတတ်မဲ့ဆွဲမဲ့တဲ့ဒုရယသစ္စာဖြစ်ပေါ်ရရှိတော့ ဒီတော့အမှန်တိုင်းမသိဘူးအဝိဇ္ဇာအစဖြစ်နေတာလေးလည်းပဲဒီကနိရောဓအနေနဲ့ဟောဒီချုပ်ရင်းဥပ္ပဒေမျက်မှောက်ပြည့်အနေနဲ့ရှိတယ်။ဒီဝတ္တစိတ်ထဲမှာတခွဲကြည့်လိုက်လို့ရှိရင်မေဃစိတ်သာထိုက်တဲ့တရားတွေမပါတော့မေဃစိတ်သာပွားပြီးသားလည်းဖြစ်နေတယ်။စိတ်ရဲ့ထိုက်ပွားဆိုတာပါလေ။ သဘာဝဘဝဖြစ်တဲ့ရရှိခွင့်အာယုသုဘတိသာဆိုင်တဲ့တရားတွေသူတို့ပြည့်စုံလာပြီးတော့ရှိတော့သဘောမှလိုက်ကြည့်နေပြီဆိုလို့ရှိရင်ဒုက္ခသစ္စာပိုက်ခြားကြည့်တာနဲ့ကျန်တဲ့ဒိဋ္ဌိနဲ့သုဘတိသစ္စာပြေဖို့ကိစ္စစိုက်တဲ့နိရောဓသစ္စာစိုက်ဖို့ကိစ္စမသိတဲ့မေတ္တာသစ္စာကိုပွားဖို့ကိစ္စအလိုလိုကြည့်ကြည့်ပါလေအဲ့ဒီခိုက်တာကိုပြောတာသစ္စာလား အဲသံဘောဓာယဆိုသစ္စာ၄ပါးသစ္စာရဲ့ကိုထိုးရုံနဲ့ကြည့်တယ်ဆိုတာလည်းလောကီစိတ်ဓာတ်မှာတော့ဒုက္ခသစ္စာပိုက်ခြားကြည့်ခြင်းဖြင့်ကြာသစ္စာရဲ့ခဏတဲ့စိတ်ဟောသစ္စာအလိုလိုရှိတာအဲဒီကစဉ်းစားကြည့်တော့ယုံနဲ့တရားတွေအမှန်တိုင်းမသိရပါအောင်ဖြစ်ပေါ်ပြီးနောက်ဆက်တဲ့ပြည့်စုံတဲ့ပြည်သားတွေ မတွေ့ရတော့ပါဘူးအဲ့ဒါလေးချုပ်နေနေတာအဲ့ဒါဒီကညီတော့ခေါ်တယ်ကမအဲ့လိုချိန်ရင်ပြီးပြီးရင်ဆုံးရနိုင်တာကိုပထမမဟာပြစ္ဆကနာညာလို့ခေါ်ပါတယ်။အဲကြောင့်ခုနဣဒ္ဓမတ္တညာနာပထမညာနာအတိဒ္ဓဟောတိအရိယလောကုတ္တရာအစ္ဆာဒါရဏပုရိသေနိဟိလို့ ဒီပိုက်ကိုရသော်တရားမိခံရပါတယ်။သိခါလေးလေးပဲကြော်ပြီးတော့အထောမြတ်ကလာအဆုံးသတ်ရပါပါ Going into seclusion, noting every mind body rising at the six sense doors in the spirit of Satipatthana, one sees very clearly the true nature of objects, beginning with the mind and body, and their conditionality, and uh, the universal characteristics of psychophysical phenomena so that one becomes free of obsessive defilements uh, and abandoned in oneself so as not to see things in their true nature. As uh, one is noting every arising of the six sense doors, it is noting dukkha, satya, understanding the uh, truth of suffering. Uh, if one does not know truth of suffering, then one will not also know the truth of origin, and nor will one know the truth of the path or truth of extinction. So one has got to cultivate these four things at the same time, that is, knowing, abandoning, realizing, and developing, which has a function, four functions while noting every mind-body object arising in the six sense doors. One first discerns the mind, uh, the dukkha sajja, the truth of suffering is understood. And as the truth of suffering is understood, other truths are also realized, namely the truth of origin is abandoned, one realizes the truth of extinction, of liberation, etc. And at the same time, one is developing the path that is cultivating the truth of the path, mega So in this way, one realizes the Four Noble Truths at the same time. By just cultivating one truth, one knows other truths. There will be no more unknowing, uh, no more obsessive development, development in oneself so as not to see things in their true nature. So that uh, by noting, one realizes the Tenga Nirodha, that is temporary or partial extinction, and later total extinction. And in this way, by reviewing, in this way, that one is free from the obsessive defilement This is accomplishing the first reviewing knowledge. That is end of part 1. ဒုက္ခသစ္စာမြင်တဲ့ဥပဒနာဉာဏ်နဲ့အစစ်စစ်အစစ်စစ်ဖြစ်ပြီးတော့နောက်ဆုံးရိပ်ချက်ပြည့်စုံပြီးဘောဓခေါ်တဲ့ယုံနာဖြစ်ခြင်းကြီးကနေပြီးတော့အဘုဒ္ဓခေါ်တဲ့ယုံနာဖြစ်ခြင်းကြီးရက်တဲ့ရင်းနေတဲ့ကို ပထမဆုံးဆက်ရောက်ပါအဲဒီအငိမ့်ဓာတ်ကိုအရိယာညာနဲ့အရိယာမညာပုံညာနဲ့ပြည့်နေတာအဲဒါနိဗ္ဗာန်မြင်တယ်ခေါ်ရတယ်အရိယာမညာပုံညာနဲ့နိဗ္ဗာန်မြင်ကြည့်သွားလို့ရှိရင်ဉာဏ်နဲ့သုရိယလိစ္စာပယ်ဖို့ဒီရောဒတိအဲအဲဒုက္ခတိစ္စာပိုက်ခြားကြည့်ဖို့ဒီရောဒတိစ္စာပယ်မှုနဲ့ မဂ္ဂမဂ္ဂသစ္စာပွားမှုတရားဝင်အနေနဲ့သိရှိပါတယ်နိဗ္ဗာန်မြင်တာရှင်းသစ္စာမှန်စွာသိဖို့ရှိဆိုတာပါဌာနဆိုင်ရာတစ်ခုတစ်ခုမှာဟောက်လက်သားတွေကလုံးတင်လုံးတဲ့အလုပ်တွေပေါ့လေလုပ်လို့ပြီးစီးသွားပါပြီဒါပေမဲ့လို့အဲ့ဒီဆိုင်ရာအကြီးကဲရဲ့ အတိမတ်ကြီးလည်းမထိုးရသေးလို့ရှိရင်ဒီကိစ္စတရားဝင်ကြီးကြီးတယ်လို့ဆိုနိုင်ရဘူးဒါတော့အောက်လက်သားကြီးအင်းနဲ့လောက်ထားတဲ့သရစာကကိုမှာပေါ်လီတာဝကအရာရှိကဒီဘက်ကလေးတစ်ချက်ထိုးလိုက်လို့ရှိရင်ဒါတရားဝင်တော့အဲဒီလိုမျိုးပါပဲဘယ်လောက်ပဲလောကီယမဲ့ဥပပါကမဲ့က သစ္စာလေးပါးကိုသိတယ်လို့ဆိုပေမဲ့လို့ဒီကိလေသာကိုအကြည့်ပယ်နိုင်တဲ့အကြည့်မျိုးမဟုတ်ပါဘူး။နိဗ္ဗာန်ကိုမြင်တဲ့အကြည့်မျိုးမဟုတ်ပါဘူး။အရိယာမေရောက်မှနိဗ္ဗာန်ကိုမြင်တာပါ။နိဗ္ဗာန်မြင်လိုက်တာနဲ့ပဲကျန်သစ္စာ၃ပါးကိုပိုင်ခြားကြည့်ပြီးတော့ပယ်ကြည့် ဟောတိဆိုတာဘာလဲတရားဝင်သွားတယ်ချက်ကလေးလက်မှာချုပ်လိုက်တယ်တရားဝင်သွားတယ်အဲဒီတော့မှတရားဝင်သွားတယ်ကွာအဲဒီလိုအဋ္ဌညာရပြီးတဲ့ပုဂ္ဂိုလ်ဟာတဏှာရာမှာဘောလေစိတ်ရရာမှာဝင်ပြီးတော့တရားအထုတ်လိုက်လို့ရှိရင်ခုနစောစောပိုင်းကပြောခဲ့တဲ့အင်းရဲ့အခြေအနေတွေကိုကောင်းကောင်းသိလာနိုင်ပါလေလို့ပြောဆိုပါတယ်။ဒါကြောင့်အဲဒီလိုရှင်ရှင်မျိုးဟာ သူရလိုက်တဲ့ပထမညာပထမပစ္စုပန်ညာပါပဲအဲဒီညာဟာအရိယာလောကုတ္တရာဇာဝတိလောကုတ္တရာအရိယာကိုမှီပြီးတော့ဖြစ်ပေါ်လာတဲ့ညာဒီရလောကုတ္တရာညာနဲ့အခုရှိပဲနဲ့တော့အဲဒီလိုချိန်ရင်းလို့မရပါဘူးဒါတော့အဆရဏကုသရှင်နေရှိရကုသရှင်တို့နဲ့မဆိုင်တဲ့ညာပဲလို့ ဒီလိုလည်းပဲဂုဏ်ပြုထားပါတယ်ဒီဟာလောကုတ္တရာတိယမဲ့ရပြုဖြစ်တဲ့အရိယသန္တာမှာသာဖြစ်တယ်ဆိုရတယ်ဘုရုရှင်သန္တာမှာဖြစ်ရောမရှိဘူးလို့ဒီလိုဆိုလို့ရတယ်ဒါကြောင့်ဒီညာကိုရလို့ရှိရင်အောက်ဖြစ်ဆုံးအားဖြင့်သောတာပန်ဖြစ်ပြီလို့ဆုံးဖြတ်နေပါတယ် အဲ့ဒီနောက်ဆုံးနိယာမဆောင်ဖို့အတွက်ရှိသူဆရာတော်ဆရာကြီးကဒီလိုတိရပထမသစ္စကလာလို့ဒီလိုအဆုံးသတ်ထားပါတယ်။ဒါရှိပိုင်းနိယာမဆောင်ဖို့တစ်ခုနဲ့နောက်ဆုံးဖြစ်တဲ့ဆောင်ဖို့တစ်ခုပေါင်းစပ်လိုက်တဲ့အခါကျတော့ရှိသူဆုံးဆုံးစိတ်ဉာဏ်ရတဲ့ရှင်းကဝယ်၍ရှင်ရှင်ရှုကြည့်ရှုကြည့် ဖြစ်ဖြစ်ပြီးပฏิရှိတာဆိုတာအရင်တစ်ပိုက်ယထာဘုဒ္ဓမတိရအောင်ထပ်ကြွလွန်လို့ခိလေလို့ဖြေရုပ်ရှိပါဆိုတာတစ်ပိုက်ဒီလိုတိရပထမသုတက္ကနာလို့ဒီလိုနေရာမှာပြခဲ့ပါတယ်အဲ့ဒါဟာမိမိကိုယ်တိုင်သောတပန်ဖြစ်ပြီးလို့ယူဆထားတဲ့ သတ္တဝါဖြစ်ပြီးလို့ယူဆထားတဲ့ပုဂ္ဂိုလ်တွေစုံစမ်းစမ်းသပ်ကြည့်ဖို့ကိုယ်ညာစီကိုယ်ရင်ချုပ်ပါလို့ပထမပြစ္ဆကနာပဲအဲ့ဒီဒီအတိုင်းစိတ်နေရာကတိတော်တရား၆ပါးကဖြစ်ပေါ်နေတဲ့ယုံနာရှုခွက်တွေကိုရှုခွက်ရှုခွက်တွေကိုရှုမှတ်ပြီးတော့စံတတ်ကြည့်နေပါလေ ဒီတော့သတ္တရှိလို့တကယ်သတ္တဘာဟုတ်ရင်တော့ရှိမှပြီးမပယ်နိုင်တဲ့ဒီလိုကပြုပြို့ထားပြီးတာဒီလိုတော့မတွေ့ရပဲနဲ့ရှိမှတဲ့စိတ်ကြီးတန်ရှင်းစိတ်ကြီးနေတာကိုတွေ့ရပါလိမ့်မယ်အဲဒီအခါမှာသမာဓိတော့ယထာဝိတာပဉ္စနာတိဆိုတဲ့အတိုင်းပဲဆင်းရဲစွာရှိမှလို့စိတ်ရဲ့ဆူရှိမှု သမာဓိအကုန်လုံးကရထားတဲ့ပုဂ္ဂိုလ်ဟာထောက်တိုင်းမှန်စွာရှင်းရှင်းလင်းလင်းတက်တက်သားသားကြည့်တော့တာပါပဲဆိုတာပါလေစိတ်စကားတော့လည်းအညီပေါ့လေဆိုမင်းနဲ့ညီပေါ့လေကျိုးတဲ့ယုံနာသဘောတရားတွေကိုပိုင်ပိုင်ခြားခြားတက်တက်သားသားရှင်းရှင်းလင်းလင်းကြည့်လာပါလိမ့်မယ် လက်ရှိပြောလို့ရှိရင်ကလလအာယုံကိုပဂတိမျက်စိနဲ့ကောင်းကောင်းမြင်ရသေးတယ်လို့မှန်ကြောင်းနဲ့ကြည့်လိုက်လို့ရှိရင်ဒီမိသားစုကြီးမြင်ရတယ်လို့ပါပဲစိတ်ဆူရှိမှုတမာတိမှန်ကြောင်းရဲ့စွန့်ရည်ကြောင့်ရှင်းလင်းကြတာဆိုတာရှိလာမယ်လို့ဆိုလိုပါတယ်ရှိမှဆဲပါပဲရှိနေတဲ့အာယုံရောရှိနေတဲ့စိတ်လေးရော ပြည့်ပြည့်သွားတာကိုတွေ့ပြီးအထူးသဖြင့်ဒီကညာပိုင်းမှာရောက်တဲ့အခါမှာရှိရအောင်နဲ့ရှိရှိတဲ့စိတ်ဆွဲတွဲပြီးတော့ပြည့်ပြည့်နေတာတွေပေါ့။ရေလျောက်တွဲပြီးတော့ရေတဲ့ခုန်ခုန်ချနေတယ်လို့ပေါ့။အတွဲလိုက်အတွဲလိုက်စိတ်ပြည့်စိတ်ပြည့်တာကြီးပြရပြီဆိုလို့ရှိရင်မြဲတဲ့တရားတွေပဲသိရတဲ့တရားတွေပဲကိုယ်လိုတိုင်းရှင်းနိုင်တဲ့အတ္တအတ္တမပါတဲ့အနတ္တသဘောတရားတွေပဲဆိုတာပါလေ။ မှန်ကန်စွာသိလာပါလိမ့်မယ်မရှိမသိနိုင်တော့အောင်ဆန္ဒတတ်တဲ့ပြုထာစိတ်ကူးမျိုးမတွေ့ရပဲရှိတတ်ပါတယ်အဲလိုသိမြင်ရလို့ရှိရင်သတ္တဗံဖြစ်ဖြစ်ဖြစ်ပြီးလို့ကိုယ်ကိုယ်ကိုဆုံးဖြတ်နိုင်ပါတယ်အတ္တနဝအက္ခလံကြာကရိယာဆိုတဲ့အတိုင်းအကယ်၍စိတ်ရည်တည်းနဲ့ရှိမှရှိတဲ့အခါမှာဒီကိုယ်ကများလုံးလို့မနိုင်ဘူး အဖြစ်အပျက်ကိုမသိရဘူးဆိုရင်တော့ဒီပထမပြစ္ဆကနာနဲ့မညီသေးဘူးလို့မှတ်ရပါပါပဲအခုမှာပထမမဟာပြစ္ဆကနာတော့ဒီမှာပဲကြည့်လို့ဆိုရပါစို့ဒုတိယပြစ္ဆကနာချက်ဖို့ပဲရှိပါတော့တယ်ဘုရားမြတ်စွာဘုရားထားတာတော့ဘိက္ခုတို့တဖန်လဲတပါးသော ဆင်ញင်ပုံကအရိယသောကဖြစ်တဲ့ပုဂ္ဂိုလ်ဟာသုံးဟုတ်အရိယပုဂ္ဂိုလ်ဟာဘောဓိတ္တဗာရိယပုဂ္ဂိုလ်ဟာဒီပုံဒီနည်းဆင်ញင်ရှိပါသေးတယ်တဲ့ဆင်ញင်ပုံကတော့ဒီအတိအမြင်ကိုချိန်မှာထပ်ချိန်ချိန်လေးခါမှာဘောလိစီဝဲလို့ပွားများလို့ချိန်ခံရစွာဘောလိ လေ့လာနေတော့ငါဟာဒီနည်းရဲ့စိတ်မှာပါလေခန္ဓာလူဝရဏတရားတွေနေနေတတ်တဲ့သမာဓိကိုကြောက်ပါရလားဒီနည်းရဲ့စိတ်ဟာခိရိတာငြင်းငြင်းကိုရပါလိမ့်လားလို့ဒီလိုလည်းပဲတမျိုးစီရှိပါလိမ့်တယ်သတ္တဗာရိယပုဂ္ဂိုလ်မှာ မဲ့ရန်တဲ့နိဗ္ဗာန်ကိုသိမြင်ပြီးတော့ယုံနာတရားတွေကိုအနိစ္စဒုက္ခအနတ္တသဘောကျပဲဆိုတာသိတဲ့အတိအမြင်ဟာခိုင်မြဲသွားပါလေအထူးအားဖြင့်နိစ္စမမြဲပုံနဲ့အနတ္တအတ္တမရှိပုံပေါ့လေဒါတော့လုံးဝပိုင်သွားပါပြီဒုက္ခပေါ်မှာတော့နည်းနည်းကောင်းတဲ့ခြေသဘောလေးတွေရှိနေတော့ကြံနေပါလေ အဲ့ဒီပုံမှာတော့ကောင်းကောင်းမပိုင်လေးပါဘူးအထက်မတရားကြီးအဆုံးမှဒုက္ခသဘောတွေကိုကောင်းကောင်းနားလည်လာပါလေသက္ကတကရှိမှနေတာလေအဲ့ဒီမဲ့အတိအမြဲကိုဒီဒီဝေပေါ်ပေါ်များနေပဲဒီဝဲနေပါလေတိုးအောင်ကြီးအောင်နေရနေပြီးတော့များအောင်ပေါ်များနေပါလေ ဒါကြောင့်အဲ့ဒီလိုရှိမှကြီးဒီလိုပွားများနေတဲ့အတွက်ကိလေသာငြိမ်းမှုရမရသိရင်ရှိပါလေလို့ဒီလိုဆိုလိုပါတယ်အဲ့ဒီသိရင်ဘုံထဲမှာမိမိစိတ်ထဲနိဝရဏကိလေသာငြိမ်းစေတဲ့သမာဓိကိုရပါရဲ့လားသိရင်ကရှုမှတ်နေတဲ့မှာပေါ့စိတ်ကူးကြံစီဖို့ ပရိယုတ်တာခိရိတာတွေကိုငြိမ့်တယ်နဲ့အောင်ဖို့သမာဓိကောင်းပါရဲ့လားလို့ရှင်းလာပါပဲပัจจနိကဓမ္မေသမေတိတိသမထောဆိုတာပါပัจจနိကဓမ္မေမိမိကိုယ်ရဲ့ကထကြတောင်းရတဲ့ဒီဝရဏခိရိတာတို့ကိုသမေတိတိငြိမ့်စေတတ်သောကြောင့်သမထောသမထဖြစ်၏ အဲ့ဒီဆိုတာဒါမိမိတဏ္ဍာကဖြစ်မဖြစ်ပေါ့ဒီလိုတောင်ရည်ရည်တတ်တဲ့သမာဓိအဟုတ်မဟုတ်ပေါ့ဒီအဲ့ဒီလိုရှင်းနေတဲ့ဘောတော့အရိယာမေမြတ်ခင်ကဆိုလို့ရှိရင်အဲ့ဒီလိုအပြင်ထွက်တဲ့စိတ်ကူးတွေကိုမပယ်နိုင်တဲ့အခါကျတော့ရှိတတ်ပါလေယခုအဲ့ဒီလိုမြေဥဒ္ဒနာကိလေသာစိတ်ကူးတွေကိုဝေးကွာနေအောင်လို့ပြင်နိုင်ရလားဆိုတော့ တော်တော်လည်းမဖြစ်တော့ပဲနဲ့လှဝေးသွားအောင်ပေါ့လေပြန်နိုင်ရလားအဲ့လိုပါနိုင်တဲ့သမာဓိကိုရရလားလို့ရှင်းတာပါပဲသမထဆိုတာကတော့ကိလေသာသမာဓိအချိန်နဲ့ပေါ့လေကိလေသာတွေဝေးပြီးတော့ငြိမ်သွားတဲ့သဘောဝတ်သွားတဲ့သဘောပါပဲနောက်ထပ် ပြန်မလာဘူးလို့တော့ဒီလိုတော့မဆုံးနိုင်ဘူးငြိမ့်တယ်လို့မဆုံးနိုင်ဘူးငြိမ့်တယ်လို့ဒီဆိုပါပါပဲနိဗ္ဗုတိဆိုတာကတော့ငြိမ့်တော့ဆံရရပဲဖြစ်လိုက်လို့ရှိရင်တချို့ပြည်ပြည်သားတွေဟာပြန်လာမရှိငြိမ့်တော့တာအဲဒါကိုပါဠိလိုနိဗ္ဗုတိခေါ်ပါတယ်ဒီတော့မိမိရဲ့ကာလမှာပြည်သားတွေတော်တော်ဝေးပြီးတော့ ငြိမ်ငြိမ်ပေါ့လေစဉ်းစားဆင်ခြင်ကြည့်တယ်လို့နောက်ပြီးတော့မိစိတ်ဟာကိလေသာငြိမ်းငြိမ်းကိုရပါရလားလို့ဒီလိုဆင်ခြင်တာကတော့စက္ကရာတိတိအစရှိတဲ့ကိငြိမ်းခြင်းနဲ့ကိလေသာတွေကိငြိမ်းပါရလားလို့ဆင်ခြင်တဲ့သဘောမျိုးပါပဲယုံနာသူငါကောင်းခြင်းမရှိပါဆိုတာတကယ်တတ္တပတိပဲပြောလို့ရှိရင်မိဒါနမှာဖြစ်နေတဲ့ယုံနာသဘောတွေပေါ်မှာ အတ္တကောင်မရှိဘူးဆိုတာရှင်းသွားပါလိမ့်။ဒါထင်ရှားဖြစ်ပေါ်တဲ့ယုံနာအစုပေါ်မှာအတ္တမရှိဆိုတာကောင်းကောင်းကြည့်သွားတော့ဒီလိုတက်တာဒီကြီးကအစပါလိမ့်။ဒီလိုဒါတွေကတော့ပြန်လို့ရှိနေသွားပါလိမ့်။အဲဒီလိုရင်းရအငြင်းမျိုးကိုသစ္စာတာနိဗ္ဗုတိလို့ခေါ်ပါလိမ့်။အဲဒီလိုအငြင်းမျိုးဘုရားသနာပါရှိပါရဲ့လားလို့အရှင်ကြီးတဲ့သဘောပါ။ အဲ့ဒီလိုသင်ယူကြည့်တဲ့အခါမှာဒီပယုတ်ထံကိရိတာအကျဉ်းစားပေါ့အကျဉ်းစားကိရိတာတွေလည်းပဲခုနအရှိမဘူးသမထခေါ်တဲ့သမာဓိရဲ့အစတတ်တဲ့သတိနဲ့ဝေးကွာပြီးတော့ငြိမ်ဝတ်နေတာကိုလည်းသိရပါတယ်အနုတ္တိယဆိုတဲ့အနုစာကိရိတာလည်းပဲငြိမ်တယ်လည်းငြိမ်နေတာကိုလည်းသိရပါတယ် မထလည်းတွေ့ရတယ်လက်ပုတိလည်းတွေ့ရတယ်လို့ဒီလိုဆိုလိုပါတယ်အဲဒီလိုတွေ့ရပုံကိုမြတ်စွာဘုရားကဒီလိုတမျိုးဟောထားပါတယ်သူဟာတဲ့သတ္တဝါပုဂ္ဂိုလ်ဟာပေါ့လေဒီလိုဒီလိုသိမြင်နားလည်ပါတယ်ဒီအသိဉာဏ်မျိုးကိုဒီဝလေးပွားများလေးစိတ်ခံရစွာပေါ့လေသူ့ရဲ့ငါဟာ မိမိရဲ့စိတ်ဟာပေါ့ဒီလိုလက္ခဏာတွေမြင်ဖို့မြင်ဖို့ရှိနိုင်တဲ့သမာဓိကိုလည်းပဲရပါတယ်။ဒါမိမိရဲ့စိတ်အစဉ်မှာကိလေသာအနုတ္တိယကိလေသာငြင်းငြင်းကိုလည်းရပါတယ်ဆိုတာပေါ့လေ။အဲဒီလိုရှိနေပြီးတော့ဆုံးဖြတ်နိုင်တဲ့အပိုင်းရှိရောက်သွားတာပါပဲ။ဘလူရောတော့မရှိပဲနဲ့ အေးချမ်းချမ်းနဲ့ပေါ့လေရှုမျက်ရှိမှနေတဲ့အခါမျိုးဟာကောင်းတာတွေကိုမြင်မြင်ကြားရလာရင်စားရင်ဖြစ်ခြင်းပေါ့လေဒီလိုကာမအလိုဆန္ဒအစရှိတဲ့ပြိဋ္ဌာန်ကိလေသာတွေအပြည့်ထွက်တဲ့စိတ်ကူးတွေပေါ့လေဒီလိုပြောလို့ရှိရင်တော့ပြည့်ထွက်တဲ့စိတ်ကူးတွေပါပဲငြိမ့်နေတာချိန်ကွာနေတာကိုတွေ့ရတဲ့အတွက်မိရဲ့စိတ်မှာနိဗ္ဗာန်ကို ငြိမ်ဝတ်စေတတ်တဲ့သမာဓိရပါပြီလေလို့ကိုယ်တိုင်သိရတယ်။ဆိုလိုရတော့အပြင်ကိုဖက်ဖက်သွားတတ်တဲ့စိတ်ကူးတွေပေါ်ယူစိတ်ဝင်နေအောင်ရှုမှုသမာဓိအောက်နေတယ်လို့ဆိုတာပါပဲ။သူရှိနေတဲ့ရဲ့ဒီဝရဏကြီးဖြစ်ခွင့်ရပဲနဲ့ငြိမ်ဝတ်လိုရတယ်။ဒါကြောင့်သတ္တဗအရှိမဖြစ်လို့ရှိရင်ဒီဘောဓပြည့်စင်နေတဲ့အခါ ရှိမှကြည့်လို့ရှိရင်အများအားဖြင့်ကျင်ထွက်တဲ့စိတ်ကူးတွေလဲပါပြီးတော့အမှတ်ကောင်းနေရပါတယ်။ဒါပါပဲ။ဒီနိဗ္ဗုတိရအနုတ္တိယကိလေသာရေးတာကတော့ဒါတော့ထိရှားပါလေဒီကတော့ကျုံနာစုငါကောင်းကိုချင်းမှုရှိပါ။တရားတရားသံဃာယုံမှမရှိပါဆရာတော်လေ။အဲ့လိုသဘောမျိုးတွေပါပဲ။ကျုံနာသဘောတရားအကြောင်း လုံးဝမသိလို့ရှိရင်လည်းကိုယ်ထဲမှာအသက်ရှင်နေတဲ့အကောင်လေးဟာတကယ်ရှိနေတယ်လို့ထင်ရပါတယ်။တရားရှိမှတ်တဲ့ခါကျတော့အဲ့ဒါလေးအဲ့ဒီအရှင်လေးအဲ့ဒီအမြင်လေးအဲ့ဒီအစွဲလေးလုံးဝပြတ်သွားတာကိုရှင်ကြည့်လို့ရှိရင်စိစ္စတာနေပုပိဆိုတာကလူရဲ့ကိလေသာတွေငြိမ်းကြောင်းကောင်းကောင်းရှင်းရှင်းကြည့်ရပါတယ် ဘုဒ္ဓသာပေလေးလာထားလို့ယုံနာကြောင့်ဘုဒ္ဓအတော်သာရှိနေမယ်လို့မိမိကိုယ်ကိုစဉ်းစားကြည့်လိုက်လို့ရှိရင်ကိုယ်ထဲမှာအသက်ရှင်နေတဲ့အကောင်ဟာအတ္တဇီဝဟာမရှိတယ်လို့ရှင်းတတ်ပါရဲ့စဉ်းစားနေတာကိုပဲငါပဲလို့ဒီလိုရှင်းတတ်တယ်အာဒါကပဲစဉ်းစားနေတာပဲစဉ်းစားနေတာငါပဲဆိုတာပေါ့ ငါလေးတကောင်နေလဲဒီလိုပဲထင်တတ်ပါလေ။ဘာဖြစ်ဖြစ်ပေါ်လေကြည့်လို့ရပြောလို့ရတာလေအကုန်လုံးငါပဲလို့ထင်နေပါလေ။သောတာပန်ခါတော့လုံးကြီးရှင်ကြည့်ရလို့ရှိရင်ဒီပြဖြစ်တဲ့နေတဲ့ယုံနာသဘောပဲလို့အဲ့ဒီသဘောသာသိရပါလေ။အသက်ရှင်နေတဲ့အကောင်ဆိုတာမရှိဘူး။မရှိလို့လား။အဲမရှိဘူးလို့သာသိရပါလေ။အတ္တရှိမှမရှိဘူးဆိုတာရှင်းလာပါမယ်။ စုမကြည့်တဲ့အခါမှာတော့ယုံနာသဘောများတာဖြစ်ကြောင်းအသက်ကောင်းရလို့မရှိကြောင်းဖတ်တတ်ကြည့်ရမဟုတ်ကြောင်းပါသာပြီးတော့တော့မှထိရှားတတ်ပါလေအဲဒီတော့ဒီဘုံကိုဒီရပြီးတော့ဒီကိစ္စတော်ဆရာကြီးကယုံနာစုငါကောင်ဖြုံးမရှိပါလို့ဒီလိုနေရာမှာဆောင်းဖို့သိထားခဲ့ပါတယ် ဆိုတာတော့တတ္တဗံမှာပုရိသေများလို့ယုံနာစုကိုငါကောင်းလို့ဇီဝအတ္တလို့ခင်မဆဲလာမှုမရှိပါဘူး။ဒါကြောင့်ငါကောင်းလို့ခင်မှတ်တဲ့သက္ကာတိတိရှင်းနေကြောင်းသိချသိရတယ်။ဒီတော့ဘုရားတရားသံဃာအတိတ်ခါနဲ့ဆက်ပြီးတော့လည်းပဲယုံမှမှုဖြစ်နေကြောင်းကိုလည်းပဲသိချသိရတယ်။ အလေးချင်းတစ်စုံတစ်ခုပြုံများနဲ့သံဃာကိုဆင်းရဲမှလွတ်မြောက်နိုင်တယ်။ကိလေသာကဆင်ခြင်တယ်လို့ယုံကြည်ယူဆတဲ့အယူဆတစ်မျိုးကိုသီလပဒပရာမသလို့ခေါ်ပါရဲ့။အဲဒီသီလပဒပရာမသလည်းပဲကင်းနေကြောင်းသိကြပါရဲ့။ အဲ့ဒီအချက်ကိုရည်ရွယ်ပြီးတော့သစ္စာမမြင်လိုက်ခြင်းမပါလေးခြင်းခါချက်ချမ်းသာမြင်မြင်လေးကိုကြည့်ကုန်ဒီတိလပဒါဒီလိုနေရာမှာဆုံးလည်းပဲစထားခဲ့ပါတယ်သစ္စာလေးပါးကိုသိမြင်အောင်လည်းအားထုတ်ရပဲသစ္စာလေးပါးကိုသိမြင်ခြင်းလည်းပဲမရှိပါပဲမဲ့ခင်ရှိပါးကိုဝါစီခြင်းလည်းမရှိပါပဲ လေးချက်အခုခုကိုပြုတ်ကြတဲ့ဆင်းရဲမှလွတ်ရောက်တယ်။အမြဲအမြဲချမ်းသာသွားတယ်ဆိုတဲ့ယုံကြည်ဆတာကိုသီလပရပရမသာအကျင့်လို့ကျမ်းဂန်များစွာခေါ်ထားပါတယ်။ဒီထိုးလိုက်တာလည်းဒီကံကြီးကြီးကြီးလိုက်တာလည်းပဲအရင်ကလှုပ်ထားတဲ့ပါပတွေဟာ သင်္ဃာမြေမြေကြီးကြောင့်နဲ့ပြောပြီးတော့သရှိကြနေခဲ့တယ်လို့ပြောနေတာပါသတ္တဝါတွေကိုသတိရစ်ပူဇော်ယုံနဲ့မကောင်းမှုတွေကျင့်ကြံသွားတယ်လို့ယူဆတာမိမိကိုယ်ကိုပြမအောင်လုံယုံနဲ့အတ္တကိမနာယောဂအကျင့်ကြည့်ယုံနဲ့အောက်သူကံကြီးကုံသွားတယ်လို့ယူဆတာအငြိအကျေးကြီးကုံသွားတယ်လို့ယူဆတာလက်တကြဓမ္မကောင်းကင်ဘုံက နတ်တွေကိုကိုယ်ကိုယုံနဲ့အယုတိပြုနေယုံနဲ့သိပြီးတဲ့နောက်ကောင်းကင်ဘုံရောက်ပြီးတော့အမြဲတမ်းချမ်းသာသွားတယ်လို့ယူဆတာဘာမှမလုပ်ခဲလို့ဒီစိတ်ကိုအငြိမ့်ချရုံနဲ့နိဗ္ဗာန်ရောက်တယ်လို့ယုံကြည်ယူဆတာဒီလိုယုံကြည်ယူဆတာတွေဟာသီလပရပရမတ္တတွေပါပဲ။ သတ္တဗမာတော့အဲ့လိုသီလပရပရမသံကိုလက်မခံတော့ပါဘူး။ဘာဖြစ်လို့လဲဆိုတော့ဖြစ်ခဲ့ဖြစ်ခဲ့ယုံနာတရားတွေကိုပြစ်စုံပန်ကြကြရှုမှယုံနာဖြစ်ဖြစ်အနေသာကလက်သာဖြစ်သဘောဟာကိုကိုယ်ပိုင်ညာနဲ့ရှိနေတယ်။အတုတေကာလမှာလည်းကိုယ်ကစောစောကပြောခဲ့တဲ့အတိုင်းမိမိရဲ့သံဃာမှာ ဒီဝရဏအကျဉ်းစားတွေငြိမ်းဝင်နေရတယ်လည်းကိုယ်တိုင်သိတယ်ဝိပဿနာဉာဏ်ကြီးရဲ့ပြည့်စုံသွားတဲ့အခါကျတော့ငြိမ့်တဲ့အနုတ္တိယကိလေသာတွေလည်းပဲငြိမ့်သွားတဲ့အနိဗ္ဗုဒိဆိုတာလည်းပဲကောင်းကောင်းသိလိုက်တာပဲအဲဒီလိုနိဗ္ဗုဒိကိုတွေ့ရမှာရှင်းရမှာလွတ်မြောက်နိုင်တယ်ဆိုတာကိုကိုယ်တိုင်ကိုယ်အားဖြင့်သိသိဖြစ်နေတယ်မမှန်ကန်တဲ့အကျင့်နဲ့မမှန်ကန်တဲ့ ရဲမှုရဲမှုမရဘူးဆိုတာပေါ့လေလက်ရှိကောင်းကောင်းကြီးရှင်းသွားပြီဒါကြောင့်သုမဘုမင်္ဂတိစာကိုပွားရပဲအရေးတမျိုးပါကိုလက်ဖို့ညာနဲ့မတွေ့ရပဲတစုံစုသောအလေးအကျင့်လုံလုံညာနဲ့ပေါ့လေခြေမှာလုံရောက်တာဆိုတာကိုလက်မခံနိုင်တော့ပါဘူးမယုံကြည်နိုင်တော့ပါဘူးအဲ့ဒါဟာ ကိလပရပရာမာသဒိဋ္ဌိကျင်းတဲ့သဘောပါပဲ။ဒါကြောင့်တတ္တဗာဟာသင်ရင်ကြည့်လိုက်လို့ရှိရင်မိမိရဲ့သဏ္ဍာန်ဟာသက္ကရာဒိဋ္ဌိဒီစိကိစ္စကိလပရပရာမာသဆိုတဲ့ကိလေသာ၃ပါးလုံးဝဖြစ်နေတာကိုသိချင်ရတယ်။ဒီနည်းဆာယောကျင်နာနည်း ပတိယတိဆိုတဲ့ဘုရားမြတ်စွာအဆုံးမိလိုက်ပါတော့သုံးမျိုးသောတိုင်းရဲ့တရားတို့ပြိတာတို့ကျင်းကြသည်ဆိုတာအဲ့ဒီဆိုရင်တိုက်ကြိုက်ပါပဲသူတော်ဘာတိုက်ကိုတိုက်ခြင်းခိုးယူခြင်းအစရှိတဲ့အပေကြလောက်တဲ့မကောင်းမှုအကျဉ်းစားတွေကိုလည်းပဲမပြုနိုင်အောင်လောဘဒေါသအကျဉ်းစားတွေလုံးဝသိကွာနေတာကိုလည်းပဲသိရပါတယ်။ ကိုယ်နဲ့တိုက်ပြီးတော့ရှိမှကြည့်တဲ့အခါမှာအနိစ္စဒုက္ခအနတ္တအမြဲတည်းသဘောပဲဆိုတဲ့ဒီသဘောတရားကိုထင်ရှားသိရတဲ့အတွက်မြဲတယ်ကောင်းလာချမ်းသာတယ်ဘာမစုပ်ဖို့လို့တဲ့ဖြစ်တာပဲရဲ့လို့အတ္တဆွဲဆွဲလာတဲ့ဟောအစာကြီးတဲ့အနိစ္စကိလေသာတွေကျင့်ကြွားသွားတာကိုလည်းသိရတယ် လူတယောက်ဆိုတာအနိစ္စဒုက္ခအနတ္တမြတ်အဲလိုမသိရတဲ့ရှုလို့မသိရတဲ့မြင်မှုကြောင့်အဆိုင်ရှိတဲ့ဆိုင်ရာယုံနာဖြစ်စဉ်ကြီးပါလေအဲဒီဖြစ်စဉ်ကြီးကိုမြဲတဲ့ကောင်းစားချမ်းသာတဲ့အတ္တရှိတယ်လို့ထင်မှတ်ပြီးဖြစ်နိုင်တဲ့ကိလေသာတွေပါဖြစ်ခွင့်ရှိတဲ့ကိလေသာတွေပါမရှိလို့ရှိရင်ဖြစ်နိုင်ဖြစ်ခွင့်ရှိတဲ့ကိလေသာတွေပါအဲဒီအနုတ္တိယကိလေသာတွေဟာ ရှုမိစီအနိစ္စဒုက္ခအနတ္တလို့သိရတဲ့အာရုံတိုင်းမှာဖြစ်ခွင့်ရှိပဲကျင်းကြီးကျင်းကြီးပါတယ်။ဝိပဿနာထိုက်တာပါလည်းပဲအချိန်ပိုင်းချိန်ပိုင်းကျင်းကြီးနေလို့ပြောပါတယ်။တရားမညာရှိပြီဆိုလို့ရှိရင်တော့ပြန်လာလို့ရှိတယ်။ခုနပိဋကတာနိဗ္ဗုတိဆိုတဲ့အတိုင်းပေါ့လေ။ငြိမ့်လို့တော့ပါပဲ။အဲ့လိုကျင်းကြီးတာကိုတတိကအားဖြင့်ဝိပဿနာထိုက်တာမှာနိဗ္ဗုတိချိန်ပိုင်းနေဖို့ ရိယာမိတ်ခိုက်တာကအချိန်ကြီးရင်းဖို့ပေါ့ဒီလိုလေးပါပဲဒါကြောင့်ရှိစဉ်ကြီးကြည့်တဲ့အခါကသတ္တဗပုဂ္ဂိုလ်ကစိတ်ကြတာနိဗ္ဗုတိဒီမိစိတ်မှာကိလေသာငြိမ်းငြိမ်းကိုလပါမိဖိုင်မိုင်နိုင်နိုင်ရနေပါလေလို့ရှိနေဆုံးချက်ကြောင်းရသော်ရကိုဟောထားတာပါပဲအဲဒီအနေနဲ့ကိုဖော်ပြတဲ့အနေနဲ့ကြည့်လို့ဆရာတော်ကြီးက နေရာမှာသူပြုထားပါတယ်မက်တီကြီးဟာဝိပဿနာခံပါမှုပဲကအကျဉ်းကိလေသာငြိမ်းမှုဖြေရှားရလို့ဒီလိုကြည့်ရပါတယ်အဲဒီလိုကြည့်တော့ပါပြီနောက်နေ့ကျမှဆက်ပြီးတော့ဆရာကိုရှင်းပြတင်ပြပါမယ်